မနေ့ကမြတ်စွာဘုရားကတန်တရာကြီးဟူသောခီးကကြီးကိုကျော်လွန်ပြီးတော့ပြီးကင်းတဲ့နိဗ္ဗာန်ရောက်ချင်ရေးအတွက်ကိုယ်တိုင်ဖန်တီးထားတဲ့မေခင်ရှိပါအကျင့်တရားကိုအတ္တမမြည်တဲ့ယထာကြီးပဲလို့ တင်စားပြီးတော့ဗောလေနတ်သားကိုမိကြခဲ့ပါတယ်အဲ့ဒါဒီနေ့ဆက်ပြီးတော့ဟောရမယ်တထောအကုဇနောနာမဆိုတာတထောအကုဇနောနာမမရထောဆိုတာယေယထာပြောပါတယ်ယေယထာဒီနေရာဌာနမှာယေယထာနဲ့တူတဲ့မဂ္ဂင်၈ပါးအကျင့်တရားကိုယူပါပါတယ်ဒီနေရာဌာနမှာ ပဂတိဤယထာများကတော့ဝေယိုးမှာစီရီပါရီမထည့်လို့ရှိရင်အတံမြည်တတ်တယ်ပြီးတော့လူတွေများများစီးလို့ရှိရင်လည်းပဲအတံမြည်တတ်တယ်အခုဒီမယထာကတော့ဘယ်လောက်ပဲဝိနည်းတတ္တဝါကြီးစီစီအဲ့ဒီလိုအတံမမြည်ဘူးတဲ့ဒါမှန်တယ် ဒီချိန်နဲ့နဲ့ပဲမြတ်စွာဘုရားတရားကြားလာလို့ဒီမဂ္ဂင်၈ပါးကျင့်တရားပြည့်စုံစွာကျင့်တဲ့ပုဂ္ဂိုလ်တွေထောင်နဲ့တောင်းနဲ့တန်းနဲ့ဂရီနဲ့ချီပြီးတော့ပြည့်ကျတရားရသွားကြတာဒီမဂ္ဂင်၈ပါးကျင့်တရားယင်ထားကြီးကိုတက်စီးတာယင်ထားကြီးဟာမဆန့်ဘူးလည်းမရှိဘူးဘယ်လောက်ပဲများများညီတာလည်းမရှိဘူးအဲ့ဒါထူးကြတယ် လက်ကရထားကြီးကအတမ်းမမီပေမဲ့လို့ဒီမဂ္ဂင်7ပါးအကျင့်တရားကိုကျင့်သုံးဖြစ်ပွားစေခြင်းအပြင်ကျင့်သုံးတဲ့အဲလိုက်နာတဲ့အဲကျင့်သုံးဖြစ်ပွားစေခြင်းအပြင်တက်စီးတဲ့ပုဂ္ဂိုလ်များကတော့ဘုရားထုတ်ဆဲပုဂ္ဂိုလ်များ အထုလို့သောတာပန်တဂရကအစရှိတဲ့အရိယာဖြစ်သွားတဲ့ပုဂ္ဂိုလ်များအဲဒီပုဂ္ဂိုလ်များတော့ဒီယထာကြီးရဲ့ကြီးစုဂုဏ်တွေကိုနားလေတော့ချီးကျူးကြတယ်အတန်တော့မြည်ရဲ့ဒီယထာကြီးကအတန်မမြည်ပဲလို့တက်စီးတဲ့ပုဂ္ဂိုလ်များတော့အတန်မြည်ထွက်လာတာပဲအာသိကောင်းတဲ့ယထာကြီးပဲ တည်ရင်ထားရည်စီရတဲ့အတွက်ဒီမဂ္ဂင်၈ပါးခြင်းတရားကျင့်သုံးရတဲ့အတွက်မိမိတို့ဟာအထူးခြားခြားစိတ်တည်ကြည်တယ်အတိညာဏ်တွေလည်းပဲတိုးဝတယ်လောကရတန်တွေလည်းပဲခန္ဓာရှိရစသည်ပေါ့လေဒီလိုချီးကျူးကြတယ်ယဟနာထေရီထေရီမာကြီးတို့များထေရထေရီတို့များမာကြီးတို့များဏိရောဓသမဘာကဝင်စားကထားတဲ့အခါပြီးတော့ဖလသမဘာဝင်စားရမှာထားတဲ့အခါ အထူးအားဖြင့်ပြိဋိဘာသံဃာနိကရဲ့လောကလူထုံးစံအရနိသရာပုဂ္ဂိုလ်တွေကွယ်လွန်တော့မယ်ဆိုရင်ကွယ်လွန်မှုတေချာနေလို့ရှိရင်သက်ဆိုင်ရာအကျဉ်းရသူတွေကသိဝင်နေတာခွဲခွာသွားမယ်ပုဂ္ဂိုလ်ကလည်းပဲဝင်နေမှာပဲဒါပေမဲ့လို့ပြိဋိဘာသံဃာနိဆဲဆဲပုဂ္ဂိုလ်တွေဝင်မနေဘူးသိချမ်းသာတာ ဒုက္ခခတ်တဲ့ဒီခန္ဓာကြီးတော့ဇတ်သိမ်းရတော့မယ်တကယ်အင်းကြီးနဲ့ဒီရောက်ရတော့မယ်ဆိုတော့ပြိဋိဘံစံဃာကြီးမှာတိတ်ဥဒ္ဒနေကြည့်ကြတာတိတ်ကောင်းတဲ့ချမ်းသာပဲဆိုတာပေါ့လေအဲနောက်ဆုံးအဘယဒိတာပေါ့လေဟိုလားဥနာတိဒုက္ခဘေးတွေမလိုက်နိုင်တဲ့အမှန်တရားဘေးရန်ကင်းတဲ့ချမ်းသာ ရောက်ပြီဆိုလို့ရှိရင်ဥဒ္ဒကြည့်ကြတာဒါတက်စီးတဲ့ပုဂ္ဂိုလ်ရဲ့အတန်ကြီးတယ်ဆိုတဲ့သဘောပေါ့ ဒီနေရာဌာနမှာချက်ထွင်ပြီးတော့ပြောကြပါလေဒါပေမဲ့လို့ချက်ထွင်ပြောလို့ရှိရင်မဆုံးနိုင်တော့ဘူးကွာသဘောလေးတော့ပဲပြောပါယဟန္တာမို့လို့သူတို့ရဲ့အဆင့်ကအမြင့်တဲ့အတွက်ခုပုဂ္ဂိုလ်တွေအနေနဲ့စဉ်းစားလို့မရလို့သူတို့ရဲ့အခြေအနေကိုမသိတာထားပါတော့ယခုတရားကြာကြာနာနာအထုနေတဲ့ပုဂ္ဂိုလ်များនិဝရဏတရားကြီးကိဝေစင်ကြယ်ပြီး ခြေခံယုံနာပိုက်ခြားသိမှုကအစအတိညာလေးတွေတစ်ဆင့်နဲ့တစ်ဆင့်ဖြစ်လာပြီးတော့ဥရိယပြညာပိုင်းလောက်ရောက်လာရင်ပဲသိကောင်းတာပဲအဲ့ဒီမှာတစ်ခါတည်းညီထွက်လာတာပဲအဲ့ဒီညီဘုံအတံညီဘုံလေးတော့ဘုန်းကြီးကအဲ့ဒါလေးနည်းနည်းဆက်ပြီးတော့အချင်းချုပ်ပြီးတော့ပြောပါမယ်မြတ်စွာဘုရားဟောကြားပါတယ်။သုညကာရံပုဋ္ဌသသံသတ္တိတ္တသပိ ခြာယိနောအမနုတိရတိဟောတိသမတမဥပ္ပသတောတဲ့။သုံညာကရံပွိဋ္ဌဆဆိုတာလူသူစိတ်တဲ့ကမ္မထဌာနာမျိုးဝင်ရောက်ချင်းကပ်ပြီးတော့သန္တจิตတသဘိက္ခုနောတဲ့လောကီအာယုကာမဂုဏ်တွေနဲ့စိတ်လှုပ်ရှားခြင်းမရှိဘဲနဲ့အခုလိုဝိပဿနာဇံပေါ့လေ ရှုမှတ်တဲ့ပုဂ္ဂိုလ်ဟာကိုယ်တည်းဆိုင်ပြီးတော့ပေါ်တိုင်းပေါ်တိုင်းအာယုံကိုစိတ်အားစိုက်ချိန်လာကြိုက်ပြီးတော့ဗောလေဆွဲဆွဲမြဲမြဲရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာဒီဝရဏတရားကြီးခေဝေစင်ကျဲတာပါပဲဒါသိကြတယ်နောက်ပထမဇာနေပြီးတော့ဒုတိယဇာဒုတိယဇာဆိုလို့ရှိရင်လျှောက်ပฏิပတ်တိအစရှိတဲ့တရားရတာတွေတွေ့လာတဲ့အခါအမနုတိရတိဟောတိ ယုံနာအဖြစ်ပြက်တည်မြင်လာတာအကြကြနနာမြင်လာတော့အမှန်တုတိရတိဟောတိလူကာမဂုံချမ်းသာနတ်ကာမဂုံချမ်းသာလက်လှမ်းမမှီတဲ့ချမ်းသာမျိုး အပျော်မျိုးတဲ့တမဲကောင်းမပြည့်နေတဲ့ချမ်းသာမျိုးပျော်မျိုးဒါလည်းပေါ်ထွက်လာတာပဲဘာဖြစ်လို့လဲဆိုတော့စိတ်ကောင်းတဲ့အသိဉာဏ်ဓမ္မတိုးတက်လာတာကိုဥပဒနာဇာနဲ့အားထုတ်နေတော့တိုးတက်လာတော့အဲ့ဒီလိုအဆိုရှိပါတယ်အဲ့ဒီခါမှာ အာသိကောင်းတဲ့တရားပဲဒီတရားတွေကမှတွေ့ရတာသိကောင်းတဲ့တရားတွေအတိနောက်ကြတဲ့လေချင်းဆိုတာပါလေသူများလည်းပဲဟောခြင်းပြောခြင်းတိုက်တွန်းခြင်းတဲ့စိတ်ကြီးအများကြီးဖြစ်တာသာသနာပြုခြင်းတဲ့စိတ်ကြီးအများကြီးဖြစ်တာဒါမြည်လာတာပေါ့အမဂ္ဂရှိပါခြင်းတရားလမ်းစဉ်ပေါ်မှာခြေပွားစီတဲ့အနေအားဖြင့်တက်စီးတဲ့ပုဂ္ဂိုလ်မြည်လာတာဒါတကယ်အရိယာမဲ့မဟုတ်သေးဘူးပုဗ္ဗဘာကမဲ့လောက်ပဲရှိသေးတယ်ပုဗ္ဗဘာကမဲ့အခိုက်တာပါဘူးပဲဘယ်လောက်အတဏီမြည်လာလဲဆိုတာကြည့်ပေါ့ ကောင်းကောင်းကျင့်သုံးတဲ့ပုဂ္ဂိုလ်များတော့ကျင့်သုံးမှုရဲ့အကျိုးကပေါ်ထွက်လာတော့ရှင်မွန်တန်နေချီးကျူးတန်နေပေါ့လေပေါ့လေဖြစ်ပွားလာပြီမယ်လို့ကျင့်သုံးမှုနေရာမကျလို့ရှိရင်တော့သူတို့ညီးကြတယ်တန်တရားစိတ်တွေနဲ့လည်းပဲတွေးကြတယ်တဲဆိုးတဲ့အလုပ်ပဲတဲပင်မနဲ့အလုပ်ပဲဆိုတာပေါ့လေအဲ့ဒီလိုအတန်မျိုးတွေလည်းထွက်လာတယ်ဒါပေမဲ့လို့တက်စီးလို့ထွက်တာတော့မဟုတ်ပါဘူးသူတို့ကတော့ ကောင်းကောင်းမကျင့်သုံးတဲ့အတွက်ပေါ့လေညီးတန်နေဖြစ်လာတာအဲ့ဒါမျိုးလည်းပဲကြာပါတယ်မှာတချို့လည်းပဲယူသားလာတော့အထုတ်နေကြပါတယ်ဒါမှလို့အကြောင်းအားလျော်စွာညာကနှုတ်လို့ဝိရိယကလည်းပဲမပြည့်စုံလို့စိတ်ဆူဆီးမှုတတိသမารီအားလည်းမကောင်းလို့တရားအတက်နှေးတာတွေရှိတယ်တက်နှေးတော့သူတို့ကညီးတယ်သူတို့ကတော့ခီးယူသွားပဲသွားနေရပါတယ်တဲ့ သူစခန်းကလည်းပဲပြီးတော့မယ်ဒီတိုင်းဆိုရင်ဖြစ်မှဖြစ်ပါမလားဆိုပြီးတော့စိတ်ဓာတ်တွေကြတယ်ညဘုန်းကြီးများကအားပေးရပါတယ်စိတ်ဓာတ်မကြပါနဲ့တရားမျက်စိလဲတာလည်းပဲကောက်ပါတယ်လို့ဘာဖြစ်လို့လဲဆိုတော့စံခန်းတဲ့ဘုသူတော်ဟာအရာထဲမှာစံခန်းတော့လမ်းကမှားနေတော့ဟိုလမ်းဒီလမ်းကိုလျှောက်ပြီးတော့တွားတွားတွားတွားနေရတော့မျက်စိလဲတော့ဘုသူတော်ဆန်း အလူခံတယ်ဆိုပြီးတော့ဆန်လောင်းတော့ဆန်ဒီညောရရဖို့ပဲလို့ဒီလိုအားပေးရပါတယ်ဒီမှာသူတို့မြည်လာတဲ့အတန်ကတော့မယုံကြည်လို့တော့မဟုတ်ဘူးစခန်းကသိငါနီးဆိုတော့သူတို့ကိုသူတို့တရားသိမဟန်ဘူးလို့ထင်ပြီးတော့ညည်းလာတာပါလေခုနအတမမြည်တဲ့မဲခင်ယထာကြီးမှာဘိန်းလည်းပါရအောင်ပဲဘိန်းတစ်ခုတတ်ဆင်ထားတယ်ဓမ္မကျက်ကြီးဆံယူတော့ဆိုတာပါဓမ္မကျက်ကဓမ္မကျက်ကဆိုတာ ကာယိကဝိရိယတစ်မျိုးနဲ့จิตကจิตကြီးကဝိရိယကတစ်မျိုးအဲ့ဒီဝိရိယနှစ်မျိုးကိုပဲဓမ္မကျက်ကလို့ဆိုထားပါတယ်ဓမ္မကျက်ကြီးဆိုတဲ့စကားစုမှာဓမ္မဆိုတာကတော့သူတော်ကောင်းများကျင့်ရိုးတရားကိုပြောပါတယ်အခုတရားနယ်တဲ့ရောက်လာပြီဆိုရင်သွားရထိုင်လျောအရိယဘု၄မျိုးမျက်မျက်တတ နေရမှာကိုဒါမှကျမ်းမာရေးလည်းရတာပြီးတော့အရိယဘုတ်၄မျိုးကိုဖြစ်စေနိုင်တဲ့ကာယကဝိရိယမရှိဘဲနဲ့ထိုင်ုံသာထိုင်ပြီးတော့အခြားအရိယဘုတ်တွေမရှိကြီးညာရှောက်သာရှောက်ပြီးတော့အခြားထိုင်တဲ့အရိယဘုတ်လည်းမဖြစ်စသည်ပေါ့လေတခုက ချုပ်ရင်းနေဒါတရားမှာထိခိုက်နိုင်တာပဲပြီးတော့လည်းပဲจิตတင်ဖြစ်လိုက်တဲ့ အရိယပုဂ္ဂိုလ်ဖြစ်စေဖို့ရာဝိရိယမဆိုင်ဘူးဆိုလို့ရှိရင်ဒီအရိယပုဂ္ဂိုလ်ကဖြစ်ပေါ်မလာဘူးပြင်းနေတာအဲ့ဒါလိုဖြစ်တယ်အဲ့ဒါလိုအနေမျိုးမဟုတ်ဖ ೇನೆ ခန္ဓာကြောင်းညဆိုင်တဲ့အနေအထားကပေါ့လေအနေအထားရှိနေတာခုနပြင်းရတဲ့အနေအထားမျိုးကနေပြီးတော့ကင်းလို့ပြီးတော့ ကောင်းတဲ့အနေထားလေးပေါ့လေကာယကဝိရိယအနေထားလေးရှိတာအဲ့ဒါတွေရှိရမှာအဲပထမဆုံးကာယကဝိရိယရှိရဖို့စိတ္တိကဝိရိယဆိုတာကတော့ကိုယ်မူရာတွေပြုတိုင်းပြုတိုင်းပေါ့လေရှိကပြုသွားရှိကဖြစ်သွားနောက်ကနေလိုက်ပြီးတော့အမြဲတစီဆွေးမြဲစွာရှိမှနေအောင်ကြောင်းညက်ဆက်ရတာပယ်နေရာလေးမှာအလတ်မရှိရအောင်ပေါ့လေပေါ်တိုင်း မလွတ်အောင်မှတ်မယ်ဆိုတာပေါ့လေကြောင်းရဆိုင်မယ်ဆိုတာပေါ့လေစိတ်ကြောင်းရဆိုင်မှုလေးပါတယ်အဲဒီကြောင်းရဆိုင်မှုလေးပါတော့တကယ်လို့အပြင်းထူနေရင်ကိလေသာလက်ခံတဲ့အနေဖြစ်နေမယ်အခုဒီမှာကြောင်းရဆိုင်ပြီးတော့ကိလေသာလက်မခံပယ်လှန်လိုက်ပြီဒီတော့ကာယကဝိရိယဘိန်းတစ်ခုရောจิตတိကဝိရိယဘိန်းတစ်ခုရောဘိန်းတစ်ခုဒီမှာအချိုးကျလဲနေတာယင်ထားမှာဘိန်းတယ်လို့ရှိရင်ကိုလိုတဲ့စီ ရောက်တော့တာပဲပိမလဲဘူးဆိုလို့ရှိရင်တော့ရောက်မရောက်နိုင်ဘူးဒီမှာဒီတော့ဒီယထာမှာဘိန်းနှဘိန်းတတ်ထားပါတယ်တဲ့မြတ်စွာဘုရားညထာနာတိုင်းမှာဝိရိယရှိတဲ့ပုဂ္ဂိုလ်ဟာသူကရဲရင်နဲ့အခက်ခဲနဲ့တွေ့လည်းပဲနောက်တော့မသွားဘူးဒါကြောင့်ဝိရိယဟာရဲရင်သူရဲ့အဖြစ်လို့ဒီလိုကြံ့ကြံ့များမှာပြထားတယ် တရားထုတ်တဲ့ပုဂ္ဂိုလ်တွေဟာဆရာတွေကတိုက်တွန်းပေးမှပဲစဉ္ညာလျှောက်ချင်ကြတာစဉ္ညာလျှောက်ရမှသူတို့ဝင်လေးကြတယ်ပင်မမှသူတို့ကြောက်ကြတယ်ဒါမရဲရဲတဲ့သဘောပါပဲအမှန်ကစဉ္ညာလျှောက်ရေးမှပင်မမှမကြောက်ရဘူးတတ္တိရှိရတယ်တတ္တိရှိမှစဉ္ညာလျှောက်ခြင်းဖြင့်ပထမဆုံးဝိရိယဖြစ်လာမယ် ကြွတိုင်းလမ်းတိုင်းခြားတိုင်းမလွတ်တမ်းမှတ်နိုင်ရေးအတွက်အမြဲတမ်းကြောက်ရွံ့ဆိုင်ပေးတဲ့ဝရိယပေါ့လေနောက်ထပ်ဝရိယတစ်ခုတိုးလာတယ်ဝရိယနှစ်ထပ်နှစ်ထပ်ပါနေတယ်စင်းရဆောက်တာဝရိယသိကောင်းတာတွေကရဲရဲမှုတွေတတ္တိတွေတွေးပေးနေတာအမှန်ကောင်းတာဒါကြောင့်စင်းရဆောက်မပြင်းဖို့အတွက်ရေးကြည့်ပါတယ်စင်းရဆောက်မပြင်းတော့ကာယကဝရိယရောစိတ္တိကဝရိယရောဒီဘိန်းနှဘိန်းဟာလဲနေတာလဲနေဒီ ဉာဏ်ယထာဟာကိုလိုတဲ့စီကိုဆက်နေတော့တာပဲအဘယဒိသာဆိုတာပေါ့လေဘေးကင်းတဲ့စီတခါတည်းရှိရှိပြီးတော့ဆက်နေတာလားတချို့ယောဂီများတော့ကာယကဝရိယဘိန်းတဘိန်းနဲ့စေတသိကဝရိယဘိန်းတဘိန်းအထူးအားဖြင့်စေတသိကဝရိယဘိန်းပေါ့လေကောင်းကောင်းမလဲလို့ပေါ်တိုင်းအာယုံကိုမလွတ်တမ်း မှတ်နိုင်ရေးအတွက်တစီကြောင်းကြထားတဲ့စိတ်ကနေဝင်လာကြောင်းကြထားတဲ့ဝိရိယနေတဲ့အတွက်ကိဋ္တိတာလက်ခံစိတ်စဉ်ကိဋ္တိတာတွေဝင်ဝင်နေတော့တရားကတော်တော်နဲ့နေရာမကျဘူးလိုတဲ့စီမရောက်နိုင်လို့ဖြစ်နေတယ်စိတ်ကနေဝင်လာစေတသိကဝိရိယရှိပြီဆိုရင်ဉာဏ်တွေကတိုးတက်နေတာပဲကိလေသာလက်မခံပယ်လှဆိုတာပေါ့လေတတိယလည်းပေါ်လာတော့တာပဲသမာဓိလည်းဖြစ်လာတယ်သမာဓိဖြစ်လာဉာဏ်လည်းပွင့်လာတော့တာပဲ ညံညံခီးရောက်တယ်သူကအဲဒီယနာယနာပြတ်ချပြတ်ချဆိုရင်တော့ဝိရိယကြီးမဆက်ဘူးဆိုလို့ရှိရင်တော့အဲ့ဒါတော်တော်နဲ့ကိုခီးမရောက်ဘူးတရားအဲ့ဒါတွေဖြစ်တတ်ပါတယ်အဲ့ကိုကိုကိုပြန်ပြီးတော့မေးဖို့အရေးကြီးပါတယ်ဒီကာယိကဝိရိယဘိန်းရောစိတ္တိကဝိရိယဘိန်းရောပုံမှန်လဲလားလို့ရှင်းပါတယ်ကိုကကိုပြန်ပြီးတော့သုံးသပ်ကြည့်အဲ့ဒါလို့ ဝိရိယနှမျိုး ရှိတဲ့ပုဂ္ဂိုလ်အထူးအားဖြင့်စေတသိကဝိရိယတော်တော်လေးအဆင့်ဆင့်ထက်သန်အားကောင်းလာတဲ့ပုဂ္ဂိုလ်အာရတဝိရိယလို့ခေါ်ပါတယ်အာရတဝိရိယပုဂ္ဂိုလ်ဟာဘာအကျိုးရှိတယ်လို့ဆိုတော့အာရတဝိရိယခေါ်ဘိက္ခွေသုခံဝိဟရတိအာရတဝိရိယရှိတဲ့ပုဂ္ဂိုလ်ဟာချမ်းသာစွာနေရတယ်တဲ့ချမ်းသာစွာနေရတယ်ဆိုတာဘာလို့ဆိုတော့ဥဝိ ဥဝိတောပါပကိအကုတ္တိဓမ္မေဟိကာမဝုတ္တဗျာပါဒဝုတ္တဝိဉ္တဝုတ္တခေါ်တဲ့ဆိုးွားတဲ့အကြံစိုးတွေကကင်းလွတ်ပြီးတော့နေတာဒါချမ်းသာစွာနေရတယ်ပြောတာပဲကာမဝုတ္တလည်းမရှိဘူးဗျာပါဒဝုတ္တလည်းမရှိဘူးဝိဉ္တဝုတ္တလည်းမရှိဘူးအဲ့ဒါဒီကင်းပြီးတော့ချမ်းမြေစွာနဲ့နေရတာဟုတ်တယ်လေသူဝိရိယအစဉ်စဉ်စဉ်စဉ်တက်လာတော့ပက္ခိတဝိရိယဖြစ်နေပြီရနေတာလည်းမဟုတ်ဘူးအောက်ကျသွားတယ်လည်းမဟုတ်ဘူး နောက်တစ်ဖြည်းဖြည်းမဲ့ခြေဆိုင်တဲ့အထိပြိပုံနာဝိရိယဖြစ်လာမှာအဲ့ဒီကကြလို့ရှိရင်သိချမ်းသာမှာဒါကြောင့်သရထံပြိပူရီတည်မိမိရဲ့အကျိုးစီးပွားအစစ်မှန်ဖြစ်တဲ့သီလသမားကြီးပညာမဲ့ခင်ရှိပါခြင်းတရားကိုလည်းပဲဖြည့်ပြီးသားဖြစ်သွားတယ်တဲ့ဝိရိယဘိန်းဘိန်းလဲတဲ့ပုဂ္ဂိုလ်ပေါ်လေအဲ့ဒီကျိုးကြီးမြန်မြန်ရမှာသိကြတယ်ဝိရိယရဲ့အကြောင်းတွေတော့ ကြီးကျူးလို့မကုန်နိုင်ပါဘူးလူရင်းလောက်ပြောပြီးတော့ဒီနေ့တရားသိရတော့မယ်မြတ်စွာဘုရားကတူတူနဲ့နားလည်အောင်ဆိုပြီးတော့မိတ်ရှိတယ်ဒီလိုဝိရိယမျိုးမရှိဘဲနဲ့အသက်တရားရှင်းနေရတာတဲ့ဒီလိုဝိရိယထားပြီးတော့တရက်တာလေးမြတ်တရက်ကလေးမြတ်အသက်ရှင်ရတာကတာလွန်ပြီးတော့မြင့်မြတ်ပါတယ်လို့ဒီလိုချုပ်ပြီးတော့ဟောပါတယ်ဒါတော့အခုပြောခဲ့တဲ့ဝိရိယရဲ့အကျိုးတွေကိုဒီနားလည်ပြီးတော့ ကာယကဝိရိယစိတ္တိကဝိရိယရှိပြီးတော့ဒီမေထာကြီးအဘယတိတာရှိရှိပြီးတော့ဗောဒီချီတက်နေတဲ့ပုံမှန်လိမ့်နေအောင်ကြိုးစားပွားများအထောက်နိုင်ကြပါစေလို့ဆိုရင်းနဲ့ဒီတရားဝတ်သိနေပါတယ်